ဂလာတိဩဝါဒစာအခန်းကြီး9အငယ်1မှ12ထိုကြောင့်ခရစ်တော်သည်ငါတို့ကိုလွတ်တော်မူသောလွတ်ချင်းအခွင့်၌တည်နေသဖြင့်ကျွန်ခံရန်တဘိုးကိုထမ်း၍ချီနှောင်ခြင်းကိုတပံမခံကြနှင့်ငါပေါလုဆိုသည်ကားတင်တို့သည်အေဗျာလှီးခြင်းကိုခံလျင်ခရစ်တော်အားဖြင့်အဘယ်အကျိုးကိုမျှမရနိုင်ကြအေဗျာလှီးခြင်းကို ခံသောသူအပေါင်းတို့အားငါတပံတက်တည်ခံသည်ကား ထိုသို့သောသူသည်ပညာတရားကိုအကျင့်မဲ့ကျင့်အံ့သောငါကြွေးတင်သောသူဖြစ်၏ပညာတရားအဖျင်ဖြောက်မှရာသို့ရောက်သမျှသောသင်တို့သည်ခရစ်တော်နှင့်ကွာ၍ဂျေစုတရား၌မတည်၍လျော့ချပြီငါတို့မူကားယုံကြည်ခြင်းအဖျင်ဖြောက်မှရာသို့ရောက်မည်ဟု မျှော်လင့်သောဂျေစုတော်ကိုဝိညာဉ်တော်အဖျင်ငန့်လင့်၍နေကြ၏ယေရှုခရစ်ထံ၌အယေပြားလီခြင်းအကျိုးမရှိ။ မခံဘဲနေခြင်းလဲအကျိုးမရှိမေတ္တာအားဖြင့်ပြုပြင်တတ်သောယုံကြည်ခြင်းသာအကျိုးရှိ၏အထက်ကသင်တို့သည်ကောင်းမွန်စွာပြေးကြ၏တို့ဖြစ်၍တမာတရားကိုနားမထောင်စေခြင်းဟာအဘယ်သူစီးတားသနည်းယခုယူသောအယူကားတင်တို့ကို ခေါ်တော်မူသောသူ၏ဩဝါဒကိုအမိပြု၍ယူသောအယူမဟုတ်အနှဲငယ်သောတဆေးသည်မုံစိမ့်တပုံးလုံးကို ဖုံးကြွစေတတ်၏ သင်တို့သည်ကွဲပြားသောအယူရှိသမျှကိုပယ်လိမ့်မည်ဟုသခင်ဖျားကိုငါအမိပြု၍စိတ်ဆွဲလန်းခြင်းရှိ၏သင်တို့ကိုနှောက်ယှက်တော်သူမြည်သည်ကားမိမိအပြစ်ဒဏ်ကိုခံရလိမ့်မည်တပန်တုံညီကိုတို့ငါသည် အေပြားလိချင်းတရားကို ဟောပြောသေးသည်မှန်လျင်အဘယ်ကြောင့်ညှင်းဆဲခြင်းကိုခံရသေးသနည်းထိုတို့ဟောပြောလျင်လက်ဝါးကတိုင်တော်ကို ထိမိ၍လဲเสียအကြောင်းပယ်ရှင်းလျက်ရှိ၏တင်တို့ကို မှောက်မှားစေသောသူတို့ကိုပယ်ရှားနှင်ထုတ်စေခြင်းငှာငါအလိုရှိ၏အငယ်73မှ75ဤကိုယ်တို့သင်တို့သည်လွတ်ချင်းခွင့်ကိုရသောသူဖြစ်ကြ၏သို့တော်လည်းဇာတိပဂတိအားအခွင့်ကိုပေး၍ထိုလွတ်ချင်းကို မတုံးကြနှင့်အချင်းချင်းချစ်၍အမှုချင်းကိုဆောင်ရွက်ကြလော့အကြောင်းမူကားကိုနှင့်ဆက်ဆိုင်သောသူကို ကိုနှင့်အမျှချစ်လော့ဟုသော ပညာတပါးကိုကျင့်လျင်ပညာတရားရှိသည်များကိုအကျွမ်းမဲ့ကျင့်ရရောက်၏သို့မဟုတ်အချင်းချင်းကြိုက်စားလျင် အချင်းချင်းဖျက်ဆီးမည်ဟုစိုးရိမ်၍တတိရှိကြလောအငယ်16မှ26ငါပညာတိကဝိညာဉ်ပဂတိတိုင်းကျင့်ကြလောထိုတို့ကျင့်လင်ဇာတိပဂရိဤအလိုတို့မလိုက်ဘဲနေကြလိမ့်မည်အကြောင်းမူကားဇာတိပဂရိနှင့် ဝိညာဉ်ပဂတိသည်တပားနှင့်တပားဆန့်ကျင်သောအလိုရှိကြ၏တပားနှင့်တပားဆန့်ကျင်ပဲဖြစ်၍သင်တို့သည်ကျင့်ကြင်သောအကျင့်ကိုမကျင့်နိုင်ကြသို့တော်လည်းဝိညာဉ်ပဂတိ အလိုတို့လိုက်လျင်ပညာတရားနှင့်လွတ်ကြ၏ဇာတိပဂတိအကျင့်တို့သည်ထင်ရှားကြ၏ထိုအကျင့်တို့မူကားသူ့မယားကို ပြစ်မှားခြင်း မတရားသောမေထုံ၌မှီဝဲခြင်းညညူးစွာကျင့်ခြင်းကိလေသာလွန်ကျူးခြင်းရုပ်တုကိုကိုးကွယ်ခြင်း သူတပားကိုပြုစားခြင်းရန်ညှိုးဖွဲ့ခြင်းရန်တွေ့ခြင်းဂုံပြိုင်ခြင်းအမျက်ထွက်ခြင်းငင်းခုန်ခြင်းအချင်းချင်းကွဲပြားခြင်းသင်ခွဲခြင်းသူအကျိုးကိုညူဆူခြင်းလူအသက်ကိုတတ်ခြင်းရစ်မျိုးကိုတောက်ကျူးခြင်းပွဲလုံခြင်းမှဆ၍ထိုသို့သောအကျင့်ပေသည်ထိုသို့သောအကျင့်ကိုကျင့်သောသူတို့သည်ဘုရားသခင်၏နိုင်ငံတော်ကို အမွေမခံရကြဟု အထက်က ငါပြောနှင့်ခဲ့ပြီးသည့်အတိုင်းယခုပင်လည်းငါပြောနှင့်၏ဝိညာဉ်ပဂရိအကျိုးမူကားချစ်ခြင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှည်ခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းတစ္ဆာဆောင်ခြင်းနူးညံ့သိမ်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပေသည်ထိုတို့သောအကျင့်ကိုအဘယ်တရားမျှမမြစ်တာ ခရစ်တော်နှင့်ဆက်ဆိုင်သောသူတို့သည်ဇာတိပဂတိကို၎င်းဇာတိပဂတိစိတ်များနှင့် အလိုဆန္ဒများကို၎င်းလက်ဝါးကတိုင်မှရိုက်ထားကြပြီတို့ဖြစ်၍ငါတို့သည်ဝိညာဉ်ပဂတိကြောင့်အသက်ရှင်လျင်ဝိညာဉ်ပဂတိအတိုင်းကျင့်ကြကုန်အံ့အချီးနီးသောကြော်စောကိတ္တိကိုတတ်မဲ့ခြင်းအချင်းချင်းချုပ်ချယ်နှောက်ယှက်ခြင်းအချင်းချင်းညူဆူခြင်းတို့ကိုရှောင်၍နေကြကုန်အံ့